bol pi thulam lak buni na lai mai zani lagu khok pi som nga lagu na bol dang te to ki zop na leitung to ki pol na nei pe ma lo ding i hiam chi dot na om the hi topa thu izu ding a hi hi thum lo te to ki bangin hongki muding a hi manin amau te to ki zop na khat pe in ei ding thu in hong kham hi amau te lakpan pai khe a atwa ma i om ding a hi hi amau te na sep na azong ei te iwa ki hel ding hi lo hi a hi zong in mundanga tuam ten ding chi na hi lo hi အဟိထေဒီင်အဟိခဲမ်ပုဘယ်အဟိဒီင်မာအဟိဟိဟိထူတကိဆိုင်အင် Chris in lim khat honglak hi sia dong te le mo nei te to an ne khom ding a aki sap chiang in aman nial lo hi amau te lak aki her na lo ngal to to bang mi te ki pathei lo ding hi a hi thenak le amau te lungsim alop sak ding aton tung to ki sai thu te gen pi den hi eite tunga zong mi te in nagam tat na hoi te u mu a wana a om na pa u aphat the ni dingun mi te maya na khowak u tang sak un hong chi hi ma te alian nga anew som legu pasian to amau te akizop the na ding u ngim na inei a amau huzap anang zoding in khalam hat na inei nak le thum lo te to ki khol na in ei te tung asian na hong tung lo ding hi leitung a hon khading le apuk sa mi te pasian to hong ki zom kik sang ding in chris hong pai hi chris nung zui te in khwa awak sak meiwak te hiding hi pasian to ki hoden in khomial na le khial na sunga om mi te tunga wan tung pana anga u thu pha te puak son ding u hi ama hun lai a a om mo na te to inok bua bang lo hi ei zong tu in bang bua bang tuan ding hiam a hi zong in ei te in i to pa ma bang in again te mi hing te he pi in akam se te khwalin achimo alung kham alung kya mi te kitang sap na te i hu ding a hi hi นนาหงตุงโลดิงฮีเลยตุงอหอนคดิงและอพุกซามีเตปะเซียนตองกิซอมกิกสังดิงอินคริสหงไปฮีคริสนงซุยเตอินขวาอวักสักไม่วักเตฮิดิงฮีปะเซียนตอกิโฮเดนินขมียลนาและเขียลนาสุงาอมมีเตตุงาวันตุงปนาอังาอุทุพาเตปวกซอนดิงอุฮี ama hun lai a a om mo na te to inok bua bang lo hi eizong tu in bang bua bang tuan ding hiam a hi zong in eite in i to pa ma bang in again thei mi hing te he pi in akam se te khwalin achimo alung kham alung kia mi te ke tang sap na te asiang thoding in eite hongke sam hi e upna atum rangte ilet le ilet lo athupi khol lo bang khata idok khak sangding ikidop ma ma ding a hi hi abeisa hun sang in tu in thuman le dik tat na a kichian taka idin ding athupi ma ma tawan ei tunga hongkinga hi pasian thu piak te azui te le azui lo te ki kala ki khenna ki gi kichian tak in ki khung ding hi lungsim tak pi to pasian ipa toy ding hi nak pia ze na athuak ding mi te a dinga အဖမောအမအမထုဖာအဟီအမထုဖာတေအင်္ဂါထေနဒီငင်အမတော့ထုချမ်နာအကိပစက်ထေနဒီငအဟန်ချမ်ထေဇာအင်အဟန်ချမ်ဒင်းဟီအုပ်နာအဗျံနာအင်အနွန်းတာကနာဆုငါထူအနေဇောလောဘန်ခဒါအဒေါက်စက်နာအင် pasian simmo na lian ma ma khat a hi hi to bangin eite in inun tak na hi ama thu piak te pana lam apial hi a ama ei pasian hi ke eite ama mi hi khang chi anial hi hi por dang te kya nga thu gen na por dang te kya nga thu gen hun na nga kha thei ding hi to bang hun te na zat siam na ring in hon pa in นูเตกูลบังอินปิลุนลาวักคูบังอินมิกีอุนหงจิกำมัลเตพอกอุนเกนเสีย thuman alut na ding kong akhak na hiding hi akichan sin sen thu te gen in langpan na apyang sak ding thu te gen ke in hot khian na ding kha mi tampi om hi kam khau pi pi pau ke in kam pau na le gam tat na a hot khian na thu ki dok sak in la na ki ho pi mi khem pe tunga chris lang in mi khem pe tunga nop na le kilem na gospel a hil dinga kigin khol na khedap abul na hi lam mi khem pe mu sang in คริสข้าวตะกิตัวมานาเซมดิงาอีกวันนักและอลัมดังปีปีหงเปียงอิมุดิงฮีดิกตัดนาเฮปินาและอินาตอนาเซมอาอีกวันนักและอีตังซับนาเตอะหูนาหงไปดิงฮีทุมานกวลโซดิงอาโซนา งะสวงดิงฮี pordang sia te ading na sep ding inei hi amau ten zong hot kyan na anga ding u pasianin de hi eite ma abangin amau te in zong up na le thuman na pan bek in si the lo na anga ding u a hi hi to pen anga na dingun amau te ading nak pi in isep kul hi tuhun ading na sep thu pi sunga amaute akhel ding u pasianin de hi ama in kwan sunga ahun huna an apeding mi tel ka amaute akhel ding u u de hi bang hangin hi na sep na sunga amaute ki hello ding hiam podang sia te kyang nai a ei sia te apai ding in ahan chiam ding u hi hi ตัวมีเตตัวอมาวเตอาดิงทูเงินคอมอุนอมาวเตอาดิงคริสอินปลายเซมฮีเซบดิงทุปีมามาอมาวเตอินในอุฮีคริสกำตายเตฮีมาบังอินฮีตุจิงเตได้สังนาตักตักอิละเขียดดิงอฮีฮีอิเสียเตอินปอดังเสียเตอาดิงนะเซบนาเป็นอมาวนะเซบตัวมามาอฮีสังดิงอุอฮีฮีอมาวเตตอทูอกิเซลดิงอุฮิโลฮีลายเสียงโทบูตออิน pasian thu asim ring in amau te han thon u hen to bang in ki hi le tuwa thukhial ahil sia tampi te in tu hun ading thuman hong hil ding u hi